ယေရှုရှင်မဟာဗောဓိမံဆရာတော်ဘုရားကြီးတတ္တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌ရှိရက်၄လ69ခုနှစ်နာနဲ့ပိုင်းတွင်ဟောကြားတော်မူသောတရားတော်ဟုတ်ကလားဘီလာယူနေလားဥပုသ်ဆောင်အာဟုတ်ပါမလားဗျာဥပုသ်ကဘာလို့များဘီလာကဘာလို့များဟင်မြေတိုင်းတော့ဘီလာပဲယူပါတယ်ဒီကနေ့တော့ဥပုသ်ကပေါင်းပါတယ်ဟုတ်ကလားဗျာ နေတဲ့၅ပါးတွေကြတော့သီလတင်တယ်ဗျအဲ၅ပါးတွေကြတော့သီလယူယူနေပဲဘာဖြစ်လို့တို့သူတို့ကမိမိတို့ပြုတဲ့ဌာနကိုအကျိုးပေးတဲ့ကာလမှာ အနောက်တာကင်းကင်းနဲ့ခံစားနိုင်ဖို့ရာအတွက်တော့ပါပဲဟင်ဟင်သူတတာထားမယ်သူသာယူထားမယ်ဒီခါနေကျွလွန်တဲ့ပုဂ္ဂိုလ်ဟာဒါနတွေဘယ်လောက်ပြုထားတာပြုတဲ့ဒါနဟာ အကျိုးပေးတော့ဒါတွေကလိုက်မဖြစ်ဘူးလားဟင်သူတဲ့သာထာကကိုပြမတတ်နိုင်ဘူးလားသူစာယူတာကိုပြမယူနိုင်ဘူးလားဒီလိုဆိုရင်ဒီပြုထားတဲ့ဒါနာလေးရဲ့အကျိုးကိုတော့လှလှဝါဝါခံစားနိုင်ပါမလားဟင်ဟင်ဟိုဒါနာရဲ့အာကောင်းတဲ့အတွက်တတိတော့ဖြစ်ခြင်းဖြစ်မှာပေါ့လေစိတ်ချမ်းသာနိုင်ပါမလားဟင်ဒီလိုဆိုပြည်စည်းရှိတတိဖြစ်မလားပြည်စည်းရှိလူဆင်းရဲဖြစ်မလား ကျွန်တော်တို့ပစ္စည်းကြီးတစ်ထည်ဖြစ်ချင်မလားပစ္စည်းကြီးလူဆင်းရဲဖြစ်ချင်မလားဟင်ဟင်ပစ္စည်းကြီးတစ်ထည်ဖြစ်ချင်မလားပစ္စည်းကြီးလူဆင်းရဲဖြစ်ချင်မလားဆိုအမိုင်းဟုတ်ကလားဗျာအဲ့တော့မော့ကြည့်နေဗျာဟင်ဟင်ပစ္စည်းကြီး တိထပါပါဠိလိုပြောတာဗမာလိုစိတ်ထားမြတ်တာကိုမြတ်တာကိုဆိုလိုသည်ဟုတ်ကလားလားစိတ်ပါရှင်တဲ့ပုဂ္ဂိုလ်လေဟင်ပစ္စည်းကြီးလူဆင်းရဲဆိုပစ္စည်းတော်ရှိသည် တီလာမပါတဲ့အတွက်စိတ်ဆင်းရဲမှာပေါ့ဒါလေးတော့ပဲထင်ရပါတယ်ဒီကနေ့တော့မဟုတ်ဘူးအဲ့ဒီတို့ဒါနာကျိုးဖြစ်တဲ့လူပုံမှန်နဘဝလောက်နဲ့တို့ဒီတော့လျှောက်လဲနေရင်တမ္မာဆုံးမှာတော့မှာလားဟင်လူနဲ့နာလောက်ဆိုရင်လေသုံးနိုင်ပါဦးမလားအဲ့တော့တို့ဒီလူနဲ့နတ်ဘဝကိုလည်းရောက်ပြီအဲ့ဒီရောက်နေတဲ့လူနဲ့နတ်လူဘဝနတ်ဘဝကိုတိတက်ပြီး မိမိတို့စိတ်ကိုအာယုံနောက်လိုက်စားနေရကနေအာယုံကိုဖြတ်တောက်သောပုဂ္ဂိုလ်ဖြစ်နေအောင်တင်တယ်ဟဲ့အင်းအာယုံနောက်မျောပါနေတဲ့ဖရာသာသမီးဒီအဲ့ဒီအာယုံကိုအစုံလိုက်အဆံလိုက်မလိုက်ဘဲနဲ့ကံကံပြကူးနိုင်ဖို့တင်တယ်ဟဲ့ဟင်ကံကံကကူးမှဖုံးမှတင်တယ်တုံလိုက်ရင်ဟောခံတဲ့ရင်ဟောခံတဲ့လည်းဖုံးနိုင်ဘူးရတုံလိုက်လည်းဖုံးနိုင်ဘူးရကံကံပြဆိုရင် အဲကံလက်ပြောက်ဆိုဖုံးနိုင်လေအဲ့တော့တို့အဲလိုအဖုံးဘဝကိုလည်းရောက်ဖို့ဟုတ်ကလားဟင်ခုနတော့၅ပါးသောသိက္ခာပုဂ္ဂါတော့လူဘဝနတ်ဘဝလူသိဝိနာသိသိတယ်မလားဟင်ပြုထားတဲ့ဒါနနဲ့သီလပေါ့လေဒါနကဟိုဘောကတောင်ယူရမှာတင်တယ်သီလကဘဝတောင်ယူရမှာမဟုတ်ဘူးလားသူတို့နှစ်ခုပေါင်းရမှာတင်တယ်ဟဲ့ပြီးတော့ဒါနသည်ကိုချမ်းသာမှုတောင်ယူရမှာတင်တယ်ဗျသီလကသိချမ်းသာမှုတောင်ယူရမှာမဟုတ်ဘူးလား နှစ်ခုပဲထင်တယ်ဗျဟင်အဲ့တော့လူဘဝနတ်ဘဝရောက်ဖို့ကိုသီလကတောင်းယူရမှာထင်တယ်လူဘဝနတ်ဘဝရောက်တဲ့အခါသိစဉ်ခံစားဖို့ကြတော့ဒါနကတောင်းယူရမှာမဟုတ်ဘူးလားနှစ်ခုထင်တယ်ဗျအဲသူတို့နှစ်ခုပေါင်းမှကိစ္စတစ်ခုထင်တယ်ဟဲ့ဒါနနဲ့သီလနှစ်ခုပေါင်းမှလေဟုတ်ကလားဗျအဲ့တော့တို့ဒီလိုအသိမြင့်တဲ့ဖရာရှင်နဲ့အရိယာတို့သာတိတိုက် သိတိုက်တဲ့တစ္ဆာတရားကိုသိနိုင်ခွင့်ရှိတဲ့လူဘဝနတ်ဘဝလည်းရောက်အောင်မှထင်တယ်ဗျာဟင်အဲ့ဒီလူဘဝနတ်ဘဝရောက်တဲ့ခါလာမှာအာယုံကိုအစုံမလိုက်ဖဲနဲ့အာယုံကိုအဆံမလိုက်ဖဲနဲ့ကန့်နပြတ်နဲ့ဟုတ်လားကူးလည်းခတ်အောင်မှထင်တယ်ဟဲ့ကူးနံခံနေမှတို့လွတ်မှာမဟုတ်ဘူးလားဟုတ်ကလားအဲ့ဒါအတွက်တို့ဒီကနေ့တော့ပြင်အထူးဖြစ်ဥပုပ်တော်တီလာထင်တယ်ဗျာ နေ့တိုင်းတော့ပီလာထင်ပါဗျာတို့ဒီကနေ့တော့ဥပုပ်တော်ပီလာထင်ပါဗျာဟုတ်ကလားဟင်ဥပုပ်တော်နဲ့ပီလာနဲ့နှစ်ခုရှိသဗျာဟုတ်ကလားဥပုပ်ဆိုတာဒီကနေ့အတွက်အာယုံမလိုက်သားတော့ဘူးလို့ဆိုလို့သဗျာဟုတ်ကလားဟင်ပါတော့ယောပါပိဟိဥပဝတ္တောအကျင့်ပုဂ္ဂိုလ်ဟာပါပိဟိမကောင်းမှုကိုဖြစ်ပေနိုင်တဲ့အာယုံအလုံးမှာလည်းဥပါဝတ္တောကျင်ဆောင်လိုက်တယ်တဲ့ဟုတ်ကလားလား ဝါသောတတိန်ကုဏိဟိသောတဲ့ပုတ်ခလားဒီအင်းတခြားအာယုံနေတိုင်းပြုနေကြတာနေပြီးဒီကနေ့တော့အဲ့ဒီအာယုံကို ဖြတ်တောက်တော့အားဖြင့်ပဲမယ်ဟင်ဖရာအာယုံသို့မဟုတ်တရားအာယုံသို့မဟုတ်တန်ခါအာယုံဟုတ်ကလားလားဟင်ဒီအာယုံငါတို့ခုနကာမကြောကိုသူကဖြတ်ပြီးတော့သွားတဲ့ဟာတယ်နဲ့ဟဲ့ဒါနေလည်းနေရပါတယ်ဦးမယ်တဲ့ဗျာ ဟုတ်ကလားဗျာဟင်ဒါနဲ့လည်းနေရအောင်မေတဲ့ဟုတ်ကလားဟဲ့အဲ့တော့တို့ဒီဟိုသူ့တဲ့မတဘာဘူးသူ့သာမယူပါဘူးဒီသိခါဘုဒ္ဓီတော်ဖောက်တည်ထားတယ်ဟုတ်ကလားဟင်ဟုတ်ကလားဒါတော့ဟိုမကောင်းမှုမကျိုးလုံးပါဘူးပြောတာ ਨੇ တူတူတင်တယ်ရောဘာပေဥပဝတ္တောမကောင်းမှုမကျိုးလုံးတော့ဘူးတို့တော့တစ်ဖက်ကဝါသောတတ်တင်ဂုဏဟိတောဟွေတိုင်း ဖရာအာယုံတရားအာယုံဘာငါအာယုံတဲ့ကိုဒုစိတ်ကိုသွားပြီးပြက်စားခွင့်မပေးရင်ဟောဟင်ဥပုဖြစ်နိုင်ပါမလားဟင်အာယုံမမလုံပဲနဲ့လုံနိုင်မမလားဗျာဟင်ကိုဥပုတော်ရနိုင်တယ်စိတ်ဥပုရနိုင်ပါမလားကိုသီလတော်ရနိုင်တယ်စိတ်ဥပုမရနိုင်ဘူးဟုတ်ကလားဟင်သူတတချင်းသူဥသာယူခြင်းကဘုံနဲ့နှုတ်နဲ့ထင်တယ်လေ ဟင်အာယုံလုံတာကြတော့စိတ်ထင်တယ်ဗျာဟုတ်ကလားအဲ့တော့တို့ဒီသူ့သက်တာချင်းသုံးစာယူခြင်းကကိုယ်ကကျူးလွန်တာလားစိတ်ကရင်ကျူးလွန်တာလားစိတ်ခိုင်းမှာကိုယ်ကလောရတာတယ်နဲ့ဒီလိုဆိုဘယ်သူကောင်းဆောင်တော့ခေါင်းဆောင်အရင်ဖားမှာပေါ့ဟုတ်ကလားနောက်လိုက်တာ ချုပ်ထားပြီးခေါင်းဆောင်မဖမ်းလို့ရင်ဒီအမှုပေါ်နိုင်မှာမလားဗျာဟင်ခုကဟိုတို့ကိုယ်နဲ့နှုတ်နဲ့သာချုပ်ထားတယ် ဟုတ်ကလားစိတ်ကိုတော့ဟင်အာယုံနောက်ကိုလိုက်စားခွင့်ပေးနေတယ်ဆိုရင်ဘယ်နဲ့တော့လားတို့အချုပ်ဥဖို့မဖြစ်နိုင်ဘူးလားဟင်ဟင်ဟင်သူတက်ဟိုဟိုကြိုက်စိတ်ကလေးတစ်ခုပေါ်လာတယ်လူချင်းစိတ်ကလေးပေါ်လာတယ်ဒီဟာဒီလားရှိထားတဲ့အတွက်စိတ်ကိုချုပ်ပြီးနေရမှာတယ်ဟဲ့ဟင်လူချင်းစိတ်ရှိနေသမျှအာယုံနောက်လိုက်နေသမျှလူချင်းစိတ်ကင်းနိုင်မှာမလားအာယုံနောက်လိုက်နေသမျှမလူချင်းစိတ်ကောကင်းမှာမလား ဟင်ဒုစာကိုတော့ကြိုက်ပါပေါ့ယာကနဲ့ဒေါသပေါ့ဟုတ်ကလားဗျာပါဠိလိုပြောတာပေါ့ဒီဘယ်တို့ရွာထဲပြောပြောရင်တော့ကြိုက်သိနေမကြိုက်သိပါပဲဗျာဟုတ်ကလားအဲဒီနှစ်ခုကရွာထဲမှာရှိရှိနေကြပဲထင်တယ်ဟင်ဒီနှစ်ခုမရှိတဲ့နေ့ရှိသလားဗျာဟုတ်ကလားရွာထဲမှာဒီနှစ်ခုနဲ့အသက်ရှင်နေတာဗျကြိုက်သိဖြစ်ရင်ဖြစ်မဖြစ်မကြိုက်သိပဲဟုတ်ကလားသူတို့နောက်ကဘသူတို့ဟိုတို့ကိုယ်စိတ်ကလေးကိုယ်လက်ထဲမရှိအောင် သို့မဟုတ်ကိုယ်စိတ်ကလေးအာယုံတော့ဘာဖြစ်အောင်သူမောဟကအမြဲတမ်းတွန်းအားပေးနေတယ်ဟင်ဟင်အမှန်ကိုသိခွင့်ပေးသလားဟင်သူကောက်ဆိုင်နေတယ်ဒီမှာကောက်ဆိုင်တွေများတယ်ထင်ပါတယ်ကောက်ဆိုင်နေတယ်အင်းတော်တလင်းကောက်လောက်ဆိုရင်တော့ရေလဲပူတယ်ထင်တယ်ညီရောမပူဘူးလားပြီးတော့ကျွန်းကလည်းတမန်းနေွားတော့တာပူဘူးလားဒုက္ခရောက်ဘူးလားဟင် အဲ့တော့တိတ်ကလေးအင်းကိုကိုကနေဒီဒုက္ခမမြင်နိုင်ဘူးလားဟင်ချွေတွေကလည်းတပြားပြားနေမှာခါကျလည်းကုန်ထားလေရတာဟင်ဟုတ်ကလားဒုက္ခဘယ်လောက်ကြီးတော့ဟင်ဘယ်လောက်များတော့ဟင်ဘယ်လောက်များရထင်တော့တနေကူများမှာပါဗျာအဲ့တော့စိတ်ကလေးကိုကိုကိုမှာကပ်နေရင်ဒုက္ခမြင်မှာသို့တော့မောဟကတခုအတွေးခိုင်းနေတယ်ထင်တယ် ကောက်ပိုက်ကငါပနေရှိပြီးဘသူစီရစရာကောက်ပိုက်ကကဘလောက်ဂရင်းကြိုကြရင်ငါဘယ်အထောက်အစာလေးကိုဘယ်ထဲလေးကိုဘယ်သင်လေးကိုဘယ်လိုဝယ်မယ်နဲ့စိတ်ကူးရင်မခိုင်ဘူးလားဟုတ်ကလားဟင်အဲ့တော့ဒီကိုလက်ရှိခန္ဓာရဲ့ဒုက္ခသိသေးလားဟိမောဟကစိတ်ကိုကြည်ကျူပို့ရင်ပို့မယ်ဗျာသို့မဟုတ်နောက်ပြန်ပို့ခြင်းပို့မယ်ဗျာကိုယ်ကိုယ်နဲ့ကိုယ်စိတ်တော့တဲ့တဲ့ဘယ်တော့မှမောဟကမထားဘူး ဒါသူတာဝန်လေဟင်မတိမှလည်းကြိုက်လို့ရတာထင်တယ်မတိမှလည်းမုံလို့ရတာမဟုတ်ဘူးလားအဲ့တော့တိနေကြိုက်လို့မုံလို့ဘယ်လိုလုပ်ရမှာလဲလို့ဟုတ်ကလားဗျာအဲ့တော့တို့မောဟဒါဟုတော့တို့သာလို့တော့ဥဒိစ္စမောဟခေါ်တာပေါ့လေပြန်စိတ်ကိုတုံးတာပေါ့ဟုတ်ကလားဗျအဲ့တော့တို့ကိုဒုက္ခကိုမမြင်တော့ဒုက္ခကိုဒီပလင်ဒုက္ခပြန်ထင်လာတယ်ဟုတ်ကလားဗျဟင်အရသမားကြည့်ပါဦးမူတောင်ချဆိုင်အောင်မူတာ အဲ့ဒီမူတာဒီလိုနေအကောင်းဖြစ်မနေတာဟုတ်လားဟုတ်ကလားမူတာကောင်းလားတောင်ကြဆိုင်အောင်ဖြစ်နေတာကောင်းသို့တော့ဟောမောဟကလဲလိုက်တော့အဲ့ဒီမကောင်းတာဒီလိုနေအကောင်းထင်လာတတ်တယ်အဲ့လိုတို့ရွာထဲမှာမသိမှုမောဟကလည်းအမှန်ကိုပိတ်၍အမှားဘက်ကိုလမ်းဖွင့်ပေးတယ်ဟုတ်ကလားကိုယ်စီမှာအိတ်နေတဲ့စိတ်ကိုကိုယ်စီမရှိအောင်အပြင်ကိုလည်းနှင်ပေးတယ်ဒါကမောဟတောင်းတင်တယ်ဟုတ်ကလား အဲ့ခါကျတို့မသိတော့ဘူးမသိတော့မှလူကျင်စိတ်မသိတော့မှမုံစိတ်ဒါပေါ်လာတယ်ဟဲ့ဟုတ်ကလားဗျာဟင်အဲ့တော့ဒီစိတ်တွေရှိနေလို့ရှိရင်တို့ဒီကနေ့တော့ဒီစိတ်မရှိအောင်လုပ်ရမှာတယ်ဗျာဟုတ်ကလားအဲဘာနဲ့လုပ်ရမှာတော့ဒီစိတ်တွေဘယ်ကပေါ်တော့တခြားအာယုံကြောင့်တယ်ဟင်ဘာအာယုံပြုလိုက်ရင်ဒီစိတ်တွေပေါ်နိုင်ဘူးနော်သမီးအာယုံပြုရင်ကောလေအာရာတွေအာယုံပြုရင်ကောလုပ်ငန်းအာယုံပြုပြု ဘဝအာယုံပြုပြုသီးသိမ်အာယုံပြုပြုဒီကြိုက်သိမ့်နဲ့မကြိုက်သိမ့်မသိသိမ့်တွေမပေါ်နိုင်ဘူးလားအဲ့တော့ဒီကနေ့တော့ဖြင့်အဲ့ဒါကိုဖြတ်တောက်တော့အားဖြင့်ဝါတော်တတ်တင်ခုနေတော့ကွာဖရာကုံတရားကုံဘာငါကုံတင်လဲဟင်ဟင်အပူကြောင့်စိတ်လှူရှားတာကိုဒီနေ့အေးလေးနဲ့ပြန်ကူစားရမှာတင်မတရားဟင်ဖရာအာယုံပြုလိုက်လို့ပြည်တာထမလားဟိတရားအာယုံပြုလိုက်လို့ပြည်တာထမလားဟိတွေးဆူမလားဟိ အမဆူနိုင်ဘူးတန်ခါကောအာယုံပြီးတော့ကိလေသာထနိုင်သလားသွေးဆူနိုင်သလားဗျာဟုတ်ကလားအဲ့တော့တို့ဒီကနေ့အတွက်ကိုအဲ့ဒီမသိစေကြိုက်စေမကြိုက်စေဖြစ်ခွင့်မရအောင်ဟုတ်ကလားဗျာသူခေါ်တော်ပါလားသွေးအေးသေးခေါ်မလားသွေးတိတ်သေးခေါ်မလားဟင်ဖရာဂုံတရားဂုံတန်ငါဂုံဒါကိုလည်းအာယုံပြုအောင်ဦးမရဲဗျာဟုတ်ကလားဟင် ဟင်ဒီဟိုတစ်ဖက်ကနေပြီးတော့သူ့တက်မတပါဘူးသူ့ဥစားမယူပါဘူးဆိုတာလေးကိုရှောင်းကျင်ယုံနဲ့မပြီးသေးဘူးလို့ပြောတာထင်တယ်ဟဲ့ရှောင်းကျင်ဒီဘက်ကတစ်ဖက်ကလည်းဒါကိုရှောင်းကျင်ပြီးရင်ဟုတ်ခလားတစ်ဖက်ကလည်းအာယုံကိုဖျားတစ်ချက်တရားတစ်ချက်တန်ခါတစ်ချက်ပဲပို့ပြပါအောင်လို့ဆိုလိုတယ်ဟင်မပို့ခဲ့လို့ရှိရင်ကြွားတဲ့တုန်းကပဲအတိုင်းပဲဒုစိတ်ပြီးဒုစီမရှိတဲ့အတွက်ဟုတ်ခလား တခြားကိုရောက်သွားတဲ့အတွက်အမှန်ကိုအမှန်တိုင်းမသိတဲ့အတွက်တဲ့ဗျကြိုက်သိမကြိုက်သိပေါ်လာမှာပေါ့ဟင်ပေါ်လာရင်ဟိုဥပုပ်ကိုဂတိခံထားတဲ့အတွက်ဟင်ချုပ်ကြည့်ပြီးမနေရဘူးလားဟုတ်ကလားဗျဟင်ဟင်တို့ဒီကနေပြန်သွားဗျကြွားကိုဟင်တို့တကာကြီးတွေတကမာကြီးတွေမရှိခင်ဆိုပြီးတော့ကိုသားလေးကို သူများသားကဟင် နိုင်တဲ့သေးနေနဲ့လာပြီးတော့တဟဲပုတ်ဟဲနဲ့လုံနေတဗျာတို့ကဒီကရဲသွားလိုက်ရောဗျာဟောအိမ်ထိတ်မှာပက်ပင်းကြီးကြုံနေမယ်ဗျာကိုသားလေးကြည့်လိုက်ဗျာတော့လေသူရဲရဲနဲ့အောက်ကငယ်တံပါလို့အမေရဲ့အဖေရဲ့နဲ့ဩနေတဗျာဟုတ်ကလားသူများသားကလည်းအဘောကခွသီးလို့စိတ်တိုင်းညာထိုးဟဲကြိတ်ဟဲနဲ့တွေးမတရားကဲဘယ်လိုလုပ်မဘယ်လိုလုပ်မလို့ဟောပြမေးလို့ရအောင်ဘူတိဆိုင်ဝင်ပြီးတရားဟောရတယ်လို့ကြီးပဲ ဟင်ဘူဒီကြီးတွေထောင်တရားဟောရတယ်လို့ပဲဘယ်လိုလုပ်မလို့ဘာတဲ့ဟောဗျာဟောတော့ဘာလို့ခုနတော့ဟင်သူတည်းမသားပါဘူးသူဥစားမယူပါဘူးနဲ့ဂတိကံထားတာမဟုတ်ဘူးလားကိုနေနှုတ်နဲ့ကဟင်တဲ့တွေကြီးရပဲပင်ကပဲနဲ့လုံးဘူးဟင်ကပဲနဲ့လုံးဘူးလားဟင်ဟင်လုံးရင်လုံးပေါ့မလုံးချုပ်ရမှာပဲသိချုပ်ပြရမှာတယ် တောက်တစ်ချက်ခောက်ပြီးမှအင်းငါဥပုပ်ကြီးနဲ့မူတာကွာနော်ဆိုတာအဲချုပ်ရမှာခင်ဗျာလုံးရင်လုံးရင်ဝင်လို့မှာပဲမလုံးရင်ချုပ်ရမှာပဲခင်ဗျာဟုတ်ကလားကျင်းနန်းနာဖြစ်ပါမလားဟင်ဥဥပုပ်ရနိုင်မှာမလားတိနာတော်ရကောင်းရမယ်ဥပုပ်တော်ရနိုင်ပြောစိတ်ကအာရုံနောက်ပါသွားပြီကိုဟုတ်ကလားဗျာကဲအဲအဲ့ဒီချိန်ကြမှာဥပုပ်ရမရသိမှာဗျာဟင်ကိုကိုခုချိန်တော့ အဲ့လိုမှလောကဓာမကြုံသေးခင်တော့ရတယ်ထင်တာပေါ့ဗျာဟင်ဟင်အဲ့လိုတွေးခဲ့လို့ရှိရင်အဲ့ဒီနေရာလေးမှာတို့ကိုယ်စိတ်ကိုပိုင်အောင်အတွက်ဒီမှာလာပြီးခုဒီလိုတတရားမရှိတဲ့နေရာလားအမှုမပေါ်တဲ့နေရာလာပြီးလေ့ကျင့်တာကိုတီလာလို့ပြောတာမဟုတ်ဘူးလားတီလာဆိုတာနဲ့လေ့ကျင့်တာတူတူထင်တယ်ဟဲ့ဟင်ဒီကတည်းကလေ့ကျင့်ထားတာမှာဘာနဲ့လေ့ကျင့်ရမှာတော့ခုနကပြောတဲ့ ဖရာဘုံတရားဘုံမင်္ဂဘုံနဲ့တွဲဖက်ပြီးလေ့ကျင့်ရမှာတင်ဟဲ့ဒုစိတ်ကလေးလေကိုယ်ကြီးမအေးတဲ့စိတ်ဖရာနဲ့ကပ်ပြီးတော့တင်တယ်ဗျာဟုတ်ကလားကိုယ်ကြီးတဲ့မရင်ကျက်တဲ့စိတ်ဖရာရင်ကျက်တဲ့ဖရာစိတ်နဲ့ကပ်မှာတင်တယ်ဗျာဟုတ်ကလားဗျာဒီလိုလေ့ကျင့်တာကိုသီလလို့ပြောတာဗျာဟင်အဲ့ဒီခါကျခံနိုင်အောင်လေအဲ့တော့တို့တကယ်လို့ဒါဖရာကုံတရားကုံနဲ့ကိုယ်စိတ်ကိုယဉ်ကျက်အောင်အေးအောင်တီအောင် လှုပ်ထားလို့ရှိရင်အဲ့လိုပပင်းကြုံဒိုင်းဝင်တဲ့ဒေါသဖြစ်ပါဦးမလားဟင်တစ်ဖက်ကကလေးကြည့်ရင်မကျေနပ်တဲ့ဒေါသဝင်မှာပေါ့ကိုယ့်ဘက်ကလေးကြည့်ရင်တဏှာတဲ့ကရုဏာဝင်လာမှာပေါ့တို့မို့လူလာတဲ့လောဘရင်လည်းဝင်လာမှာပေါ့ကိုသားကြည့်လိုက်ရင်လေဟင်သူသားကြည့်လိုက်ရင်မကျေနပ်တဲ့ဒေါသဝင်မလာနိုင်ဘူးလားအဲ့ဒါဝင်ခွင့်မရအောင်တို့တတိလေးကကြည့်နေရမှာတယ်ဗျ။ဆိုင်ရာတကားပေါက်ကစောင့်ထားရမှာတယ်လေ။ဟင် ဒေါသဝင်ဝင်များအောင်ခင်ဗျာတကားပေါက်ကဟင်ဟိုသားလေးမြင်နေရင်မျက်လုံးတကားပေါက်ကထင်တယ်ဗျသားလေးအပန်ကြားနေရင်နားတကားပေါက်ကထင်တယ်ဗျတတိလေးနဲ့ပေါက်အောင်မှထင်တယ်ဘာဖြစ်လို့တော့အာယုံလုံးအောင်မဟုတ်ဘူးလားဒါဥပုစောင့်တာမဟုတ်ဘူးလားအာယုံလုံးအောင်တတိလေးနဲ့စောင့်တာကိုဥပုစောင့်နေလို့ပြောတယ်ဗျဟုတ်ကလားဗျဒီလိုဆိုရင်ဟိုလောဘဝင်နိုင်လေးလားဗျဒေါသဟောဗျ ဟိုမတိစိတ်ဆိုတဲ့ပြန်စိတ်တောင်းရှိနိုင်သေးလားအဲဒီလိုဆိုရင်ဟိုလောဘစိတ်သာလူစိတ်မပေါက်နိုင်ဘူးလားဒေါသစိတ်သာလူစိတ်မပေါက်နိုင်ဘူးလားဒီမောဟစိတ်သာလူစိတ်မပေါက်နိုင်ဘူးလားဟုတ်ကလားအဲလူစိတ်ပေါက်လာရင်ကိုချင်းသာကွာလေးဝင်လာလိမ့်မယ်အဲ့ဒီကိုချင်းသာကိုဒီကြိုက်စိတ်မကြိုက်စိတ်ကဖြက်စီးနေလို့တို့ကိုချင်းသာမထုံကားတာတယ် ကိုချင်းသာဆိုကိုကိုနဲ့တကိုချင်းသာနာတာထင်တယ်ခြေတွင်နဲ့ပြောရင်ဒီဘက်ကိုကိုကိုတင်ဟိုဘက်သူ့ကိုတင်ရမှာထင်တယ်ဒီနေရာနဲ့ပြောရင်တော့ဟိုဘက်ကိုကိုသားလေးတင်ရင်ဒီဘက်ကိုသူ့သားလေးတင်ရမှာထင်တယ်ဒါကိုချိန်ကြည့်ရမှာထင်တယ်ကိုကကိုသားကိုချစ်တယ်လို့သူကတော့သူသားမချစ်ပြီဘူးလားချစ်မှာဗျဟင်တို့လူမဆိုတာနဲ့တိဋ္ဌာန်နေတော့မဲဟိုသူတို့သားသူတို့တော့ချစ်တာပဲမဟုတ်လားตาဘွယ်သမီးဘွယ်တော့ကြည်ကြတာအကြည့်တယ်ဗျာ ဟုတ်ကလားဗျာဟင်ဒီလိုဆိုဒုက္ခကိုသားချစ်တယ်လို့သူကလည်းသူသားချင်မှာပေါ့ဟုတ်ကလားဒုက္ခဒုသားလေးမနာသိချင်တယ်လို့သူကလည်းသူသားလေးမနာသိချင်ဘူးပေါ့ဟင်အဲဒီကိုချင်းသားလေးဝင်မလာနိုင်ဘူးလားကိုချင်းသာဝင်လို့ရှိရင်ဒန်းတူထားမြစ်တာအလိုလိုမထုံကားနိုင်ဘူးလားငါအတောင်းဒုက္ခမရောက်သလိုနင့်သားလည်းဒုက္ခမရောက်စေရဒါဒန်းတူထားလိုက်တော့တာထင်တယ်ဟင်ဟုတ်ကလားဟင် အဲသူသားချမ်းသာတယ်လို့ငါသားလည်းချမ်းသာစေရမယ်ငါသားချမ်းသာတယ်လို့သူသားလည်းချမ်းသာစေရမယ်ဒါတန်းတူတင်လေဟင်ဒီလိုဆိုရင်သူသားငါသားကွဲဦးမလားဗျာဘာသွားတွေ့မလို့သားမရောက်ရန်ဖြစ်တာပဲတွေ့တော့မှာပေါ့မိဘနှစ်ပါးကမွေးတဲ့ယောက်ျားတွေကသားကြီးတယ်မဟုတ်လားဟုတ်ကလားဟင်မိမနှစ်ပါးကမွေးတဲ့မိန်းကလေးမှလည်းသမီးကြီးတယ်မဟုတ်လားဒီလိုဆိုရင်သားနှစ်ယောက်ရန်ဖြစ်တာပဲတွေ့တော့မယ်သမီးနှစ်ယောက်ရန်ဖြစ်တာပဲတွေ့တော့မယ် ငါသားသူသားပါအောင်လားဟိငါမရှိသူမှန်းပေါ်ပဲနဲ့ဟုတ်ကလားဒီလိုဆိုရင်သားနှစ်ယောက်ကြားကြားမဝင်နိုင်ဘူးလားဟိဂျားကနေဝင်ပြီးတော့ဖြန်ပြေးလိုက်ရင်ဘယ်နဲ့တော့များဟိဟိအဲအေးကြမသွားနိုင်ဘူးလားနောက်မိကောမိဘချင်းလိုက်နိုင်သေးသလားဟိယုံထီကောရောက်အောင်မလားဟုတ်ကလားဗျာအဲလူတို့လောကဓာတ်နဲ့ကြုံရင်သိအေးလေးနဲ့ စိတ်မှန်လေးနဲ့လူသိပေါက်အောင်လို့ဒီမှာလာလေ့ကျင့်တာဟုတ်ကလားဒီအဲ့တော့လေ့ကျင့်တော့တို့ဘာနဲ့လေ့ကျင့်ရမလဲဆိုတော့ခုနကတို့ပြောတဲ့ဝါသောတတင်ကုနေဟိတောဟုတ်ကလားဒီဖရာကုံတရားကုံသံဃာကုံအဲ့ဒါနဲ့တကွနေရမယ်တဲ့ဗျဟိတောင်းမှုတဲ့သံဃာတော်တွေကဘယ်သံဃာတော်ကဖြစ်ဖြစ် ဘယ်သီလတောင်းတောင်းသီလကြီးတယ်ပေးဘူးပြတရဏဂုံနဲ့တွဲတွဲပေးတာတယ်။ဘောင်းတော်တရဏဂုံနဲ့တွဲပြီးမိမိစိတ်ကိုထားမှတော့ဒီသီလသင်ကျင်မှာမို့သင်ကျင်တဲ့သီလဖြစ်မှာမို့လေ။ဟုတ်ကလားဗျာ။ဟိုအချုပ်ကလွတ်အောင်ထင်တယ်ဟဲ့။အလုတ်ကလွတ်အောင်ထင်တယ်ဟဲ့။ဟင်ဟင်ဒီတရဏဂုံမပိုင်ရင်တို့ချုပ်ရင်ချုပ်ထားမှာပေါ့မချုပ်ရင်ထွက်လို့ရင်ကျူးလွန်တော့မှာတင်တယ်ဟဲ့။သီလပါကျူးတော့ပေါက်တော့မှာပေါ့။အာယုံတော့သိပ်ပါသွားရင်လေ။ ဟုတ်ကလားဗျာအဲ့တော့သူဟိုဥပုသ်ကောင်းတဲ့ပုဂ္ဂိုလ်ကဒီသိက္ခာပုဒ်တွေကိုသူ့တဲ့မတပါဘူးသူ့သာမယူပါဘူးဟုတ်ကလားဗျာကိုယ်နဲ့နှုတ်နဲ့တတိခံလုံးနဲ့ပြီးသလားဟုတ်ကလားဟင်ပြီးသေးဘူးဗျာအာယုံလုံမှုရာအတွက်အာယုံနောက်ကိုစိတ်မပါဖို့ရာအတွက်ထင်တယ်ဗျာသို့မဟုတ်အာယုံနောက်ကကိလေသာမိမိစိတ်ကိုဝင်မကပ်ဖို့ရာအတွက်ထင်တယ်ဗျာဟင်ဟော ယရနာ၃ပါးဘက်ကိုတွားသိကလေးပွတ်လို့ထားအောင်မထင်နဲ့ယရနာ၃ပါးနဲ့တွဲဖက်ပြီးမိမိစိတ်ကိုရင်းကျက်အောင်လေ့ကျင့်ရအောင်မထင်ဗျာဟုတ်ကလားဗျာအဲ့တော့လေးတော့လေ့ကျင့်တယ်ပဲထားပါတဲ့ဗျာဟုတ်ကလားသူ့အတွက်မသားဘူးသူ့သားမယူဘူးဒီကိုနဲ့နှုတ်နဲ့လေဟိုလုံးကျုံနေပဲထားပါဗျာဟုတ်ကလားဘုရားကုံတရားကုံနဲ့စိတ်ကတွဲဖက်လေ့ကျင့်နေပဲထားအောင်တဲ့ဟုတ်ကလား ကာမသီးတွေမစွန့်လွတ်ဖဲနဲ့လေ့ကျင့်နေရောရနိုင်ပါမလား။ဒါမို့တပ္ပဘောကဝိဝိစီတော်တဲ့ဒီကနေ့ကိုခံစားနေကြအာယု၅ပါးကလည်းဖုံးဖုံးလိုက်ပါဦးနဲ့။ဟုတ်ကလား။မစွန့်လို့ရင်ဘယ်နဲ့တော့တွေ့ရတိတ်ပါမလားလား။ဟင်တွေ့အေးပါမလားဗျ။တွေ့လည်းမအေးနိုင်ဘူးတွေ့လည်းမတိတ်နိုင်ဘူးဘယ်တော့ဘုရားအာယုံဘလောက်ပဲပြုနေနေ ကိုကခုနဆိုတဲ့ကာမအာရုံဘောကထိုင်ပြုတ်နေတာမဟုတ်လားဟဲ့ဟင်ဟင်ဘောကဆိုကာမစိတ်စိတ်ကိုဆိုလို့တယ်လေအဲ့တော့ဗျာတို့ဟိုလေးဟဲ့မရဟဲ့ဒါတွေကလွန်ဟင်ဒီကာမစိတ်စိတ်ခံစားမှုကလွတ်အောင်ဆိုအပြမသာတွေသိခါဖို့ယူပြီးသားထင်တယ်ဒီလိုဆိုတာကတော့လွတ်တယ်မဟုတ်လားလွတ်ပါတယ်ဗျဟင်ဟုတ်ကလားဟဲ့သူ့အကြောင်းတော့ရောက်တယ်။ပန်းမိကြလက်ဖက်ကလေးပါအောင်မှဆိုရင်ဟင် ဥပိ္ပဆောင်တော့လာပါတယ်ဗျလက်ဖက်ကြိုက်သူကလက်ဖက်ကလေးပါမပေါ့ဖေးလေးကြိုက်သူကဖေးလေးကလေးပါမပေါ့ကုန်းကြိုက်သူကကုန်းလေးပါမပေါ့ဟုတ်ကလားဖေးကြိုက်သူကလည်းဥပုံနေငါပါဟင်းပါဟင်းလေးစားနေကြသေးတော့ပါမဆိုရင်ဟောပြီးတင်လွတ်ပါမလားဟုတ်ကလားဟင်ဟင်တို့တို့ဟိုမရဘူးဘယ်တော့ပဲလွတ်နိုင်လွတ်နိုင်လက်ဖက်လွတ်နိုင်မှာမလားဟင်ဟင် လက်ဖက်ရိုက်သူကလက်ဖက်လွတ်နိုင်မှာမလားဟုတ်ကလားလင်ဘလောက်ပြပြဟဲဖေးလေးလွတ်နိုင်မှာမလားဒီလိုဆိုဟိုမယားကိလေသာလင်ကိလေသာက1500ဆိုတော့လက်ဖက်ကိလေသာဘယ်လောက်ထားရမလဲဘယ်လောက်လောက်ရှိမယ်ထင်တော့ဒီ1500ကိုလွတ်နိုင်တယ်လေလက်ဖက်မလွတ်နိုင်ဘူးဆိုရင်လက်ဖက်ကိလေသာဘယ်လောက်ရှိတော့ဘယ်လောက်ထားမတော့ဟောဗျာအမင်းရှိပါကိုလုံးထားကြုတ်လာမိန်ခိုင်းလို့ဟုတ်ဗျာဟင် ဟောဗျာဘာလို့မသိရမှာတော့များခင်ဗျားလှုပ်ထားတာဟင်ဟင်ဟင်ဟင်ကဲဘယ်နဲ့တော့များဟင်အဲတို့မယားကိလေသာလင်ကိလေသာကို1500ပြောတာဟောသူကဥပုံနေပြနိုင်တယ်ဗျဟင်လက်ဖက်ကြိုက်သူကဘယ်နဲ့တော့ဖိလိကြိုက်သူကဘယ်နဲ့တော့ကွန်းကြိုက်သူကဘယ်နဲ့တော့ပြနိုင်တယ်ကဲဘယ်နဲ့တော့ဘယ်ဟာကများတော့ဘယ်လောက်တတ်မှကြမှာတော့ ရဘူးသုံးညတစ်လုံးလောက်တိုးရင်ကောင်းမှာတော့ဒါတော့ဆိုလုံလောက်ပလားဟင်သုံးညတစ်လုံးလောက်ဆိုလို့လောက်ပလားဟင်1900ကိုသုံးညတစ်လုံးလောက်တိုးရင်တစ်ဖက်ကိရိတာသုံးညတစ်လုံးလောက်တိုးရင်လုံလောက်ကလားနေသေးလားဟောရမေးလို့ရတော့ပါဘူးလားနေသေးလားသုံးညတစ်လုံးတိုးလိုက်မယ်ဟာဟောပြသူတော့မကြိုက်ဘူးတဲ့ကြိုက်တဲ့ဟာတွေတော့ဘသူပြောတာတော့ခွာကြိုက်တာတွေဘသူတော့ ရှေ့ကဟာတွေလားနောက်ကဟာတွေလားဘေးကဟာတွေလားဟုတ်ပြီကြိုက်ကြတဲ့ဟာတွေကရှေ့ကဟာတွေလားနောက်ကဟာတွေလားဘေးကဟာတွေလားခင်ဗျာဘုသူပြောတာတော့သူတော့မကြိုက်ဘူးတဲ့ကျန်တာတွေကုန်ကြိုက်တယ်တဲ့ကဲဘယ်နဲ့တော့ညာအာကြိုက်တာတခုတော့ရှိအောင်မှာပါပွားပါအာရှိအောင်မှာပါပွားရဲ့ဟင်အကုန်လုံးတော့အာကဲပါလာပြမပြီးထွေးကလွယ်ရင်တော့တခုတော့ပေါ်လာပြန်ပြီအကြီးလည်းပါပြီးပြရကဲလုံးတော့မဟုတ် နှစ်ခုရှိပါပြီနှစ်ခုရှိပါပြီတစ်ဖြည်းဖြည်းနဲ့ဟင်ဒါပဲလားဟောဖြော်ရည်လေးရောကျုပ်ကျုပ်ဟုတ်ကလားဗျာဟင်ညနေသားနေကြဆာလဲဆာရဗျဟိုကလည်းထင်ရခဲလေးလာပြီးအဖွာရဲဥပုဒ်တယ်မူဒါနာပြုကြရစေသူထင်ရခဲလေးလာဆာပဲလို့တို့များဆာလဲဆာဗျာဒီကဗျာဟေးဟေး မထားဘူးဥမာဟုတ်ကလားဗျာဟင်ဥပမလားဗျာအဲ့တော့သူဟိုမကြိုက်တာတော့လူတိုင်းပင်နေတာဗောကွယ်ဟုတ်ကလားကြိုက်တာပင်နိုင်မှလူတော်ပြောရမှာပါဟုတ်ကလားဟင်တချို့ကယူပဒနာကြိုက်တယ်လေမပွဲရှိတယ်ဟုတ်ကလားတချို့ကြတော့တာဒနာတင်တယ်ဟဲ့တချို့ကအဖင်းဘောမှာတက်ရှိတက်မဲ့နှစ်သက်တာလည်းရှိတတ်ပါတယ် တချို့ကအတန်ပေါ်မှာတင်တယ်ဟိတချို့ကအနံ့ပေါ်မှာတင်တယ်ဟိတချို့ကအရသာပေါ်မှာတင်တယ်ဟိတချို့ကအတွေ့ပေါ်မှာတင်တယ်ဟိဒီငါးခုမရှိရင်တချို့ကအတွေးပေါ်မှာတင်တယ်ဟိစိတ်ကူးရင်ယူတာပြောတာအတွေးဆိုတာဟင်အဲ့တော်တို့တဏှာ6မျိုးတင်တယ်ဟိဟင်ယူပါတဏှာတာဒတနာခန္ဓာတနာယာဘတနာဖုဒ္ဓဘတနာဓမ္မတနာလို့သုံးတာပေါ့ဓမ္မတနာဆိုတာကဟိုအသင်းလေးကိုအရေးငွေလေး စိတ်ထဲမှာသဘောမျှလာပေါ်တာလေးကိုပါရနေတာပြောတာအတန်လေးအရင်ငွေကသဘောမျှလာပေါ်တာပါရနေတာလေးကိုပြောတာဗျဟင်ဒီတနာ6မျိုးတစ်ခုခုတော့ဖြင့်တို့ဆွဲတာရှိရမယ်ဟုတ်ကလားအဲ့ဒီကိုကြိုက်တာကိုဒီကနေ့ပြန်နိုင်မှဟုတ်ကလားဒါစီစဉ်ကသွန်တော်တယ်လို့ဆိုလို့တဗျာတာပါဘောကဝိဝိစီတော်ဆိုတာလေအဲ့တော့ကိုကြိုက်တဲ့အာယုံလေးခံစားရင်းမှတ်တတ်နဲ့ဖရာအာယုံပြုလို့ ဘုရားသည်သိချုံပြောင်ရောက်နိုင်မှာမလားဟင်ဟုတ်ခလားသူဟာလားခွဲမာလူကြဗုဒ္ဓဆိုတဲ့မထီအိုကြီးက89နှစ်လောက်မှသူကရဟန်းဝတ်တာဟိုးအဲ့ဒါဘုရားရှင်စီနီးတောင်းတော့ဟင်ဘုရားကနီးပေးရင်းနဲ့ဝါတို့ပါတော့မြင်နာမြင်ုံဖြစ်အောင်ကြားတာကြားုံဖြစ်အောင်တွေ့တာတွေ့ုံဖြစ်အောင်သိတာသိုံဖြစ်အောင်မင်းကျင့်လိုက်ကွာ ဒါဥပုသ်ဆောင်ခိုင်းတာထင်တယ်ဟင်မြင်မြင်နေမြင်နေမှတ်နေရင်တတိနဲ့ဒါဓမ္မပရဏံကိစ္ဆာမိတရားနှလုံးသွင်းတာထင်တယ်ဟဲ့ဟုတ်ကလားဒီလိုဆိုမြင်တာနဲ့သိတာနဲ့ဒါနဲ့ရသွားလိမ့်မယ်ထင်တယ်ဘသူရဲ့ဘယ်ဝါရဲ့ပညာတော့ဟောဒီစိတ်ပါသွားအောင်မလားအာယုံတော့ဟောစိတ်ပါသွားဟုတ်လေဟိုပညာအာယုံပေါ်နေတဲ့နမိတ်တော့ကနေဒါဘသူပဲဝါကောင်းဤသိုးဒီကြိုက်ဤမကြိုက်ဝင်နိုင်သေးလားဟဲ့အေးအဲ့လိုဖြစ်အောင်ခိုင်းတာအဲ့တော့အဲ့ဒီမာလူကြဗုဒ္ဓ မထီကသွားပြီးသူသဘောပေါက်သွားတယ်ပေါက်တော့ပြောရှင်ဘုရားတဲ့တပြည့်တော်တို့တတိလွတ်တာအကျိုက်နဲ့တွေ့မှလွတ်တာဘုရားဟင်အကျိုက်နဲ့တွေ့တဲ့အခါကိုချစ်တရားပါရတရားဒါအကောင်းပဲရေလို့ဟုတ်ကလားထုံးချလိုက်တဲ့အချိန်မှာတပြည့်တော်တတိလွတ်သွားတာဘုရားမာလူကြဗုဒ္ဓပတိကအဲ့လိုသူပြောဘူးတယ်ဗျာအဲ့တော့တို့တတိလွတ်တာပဲကျင်လို့တော့အကျိုက်နဲ့တွေ့မှထင်တယ်ဟင် ဟုတ်ကလားအဲ့တော့အကြိုက်ပယ်ဖို့ရာအတွက်တို့ဒီနေ့ဒီတတိယမှားမှာတင်ဟဲ့လေ့ကျင့်ရမှာတင်လေဒါကိုပဲတပဘောကဝိဝိတိတော်လို့သာလို့ဆိုတရားဟုတ်ကလားအဲ့တော့တို့ဥပုသောင်းတဲ့ပုဂ္ဂိုလ်ကအင်္ဂါ၃ချက်တယ်နော်ဟင်ခုနကတည်းကသီလဖောက်တရားမှာထင်ပါတယ်ဟင်ဟင်ကြောဘာပေဟိဥပဘောတော်ဆိုတာဒီကြိုက်တဲ့မကြိုက်တဲ့နဲ့တကွကျိုးလုံးလေးကျိုးလုံးထားရှိတဲ့သူ့သက်တာချင်းစားတဲ့ဟာတွေကိုလည်း သူ့ရှောင်ရမှာထင်မလားဟင်ကိုနဲ့နှုတ်နဲ့ရှောင်ရုံနဲ့ပြီးသလားဆိုတော့မဟုတ်ဘူးတဲ့စိတ်ကလည်းဝါသောတတေဂုဏိဟိတောကွာဟုတ်ခလားဟင်ယရနာသုံးပါးနဲ့တခွလေယရနာဟိုဖရာစိတ်တရားစိတ်တန်ခါစိတ်လားဗျာသို့မဟုတ်ဖရာဂုံတရားဂုံတန်ခါဂုံလားလားအဲ့ဒီတည်းကမိမိစိတ်ကလေးပို့ထားလိုက်ပါဦးနဲ့ဒီလိုပြောတာတယ်ဗျာဒါရင်ပြီးရောလားတဲ့တဘာဘောကဝိဝိစီတောဆိုတာ မိမိခံစားနေကြမိမိအကြိုက်မိမိသွဲနေကြကာမအာယုံကလည်းလွတ်ပြလိုက်ပါအောင်တဲ့ဒီလိုထင်တယ်ဟဲ့အဲ့ဒီပုဂ္ဂိုလ်သားလည်းဥပဝါတောတိဝိညာဉ်ရောဥပုဆောင်သောပုဂ္ဂိုလ်ဟူ၍မှတ်ထားပါတဲ့ဟုတ်ကလားဗျာသဘောပေါက်ပလားတောက်နိုင်မှာမလားအဲ့ဒါဟင်စိတ်ကိုလေ့ကျင့်ဟိုလေ့ကျင့်ငံယူရမှာတင်တယ်ဟဲ့ပူနေတဲ့စိတ်အေးနေအောင်တင်တယ်အေးနေရင်မိကူးနိုင်မှာမလားဟဲ့ ခုနတကယ်ကိုတတ်နေတာတွေ့တယ်ဓက်ကနဲ့သူ့ဒေါသကိုမကူနိုင်ဘူးလေဒါအေးနေမှထင်တယ်ဟုတ်ကလားဟိုဆောင်းတွင်းနှင်းကြနေတဲ့အချိန်မီးလောင်တာကြားဘူးလို့လားအဲငွေကြတော့ဘာလို့လောင်မို့ဟုတ်ကလားဗျာဆောင်းကြတော့ဘာလို့မလောင်မို့အေးပေါ့ဗျာဟောစိတ်ကလေးအေးနေအောင်ဟုတ်ကလားကိုဘက်ကတစ်ဖက်ကဒေါသကိုမကူအောင်ထင်တယ်ဟဲ့တစ်ဖက်ကຢာကကိုမကူအောင်ထင်တယ်ဟဲ့ဩအဲလူလေးကိုစိတ်အေးအောင်တို့ဒီကနေ့လေ့ကျင့်ရမှာထင်တယ် မီမကူးအောင်မီမကူးအောင်ဟုတ်ကလားဗျာဟင်အဲစိတ်အေးရင်သူတို့ဆူပါအောင်မလားအဲတွေးမဆူတော့ဘူးဗောတွေးမဆူရင်အမှန်မှန်တိုင်းမမြင်နိုင်ဘူးလားလူစိတ်ကလေးမပေါက်နိုင်ဘူးလားကိုချင်းသာစိတ်ဒါလူမာသာရှိတာလေဒန်းတူထားစိတ်ဒါလူမာသာရှိတာလေဒါလူစိတ်မာသာသိနေတာတင်နေခဲ့ဒါလေးပေါက်အောင်တို့ဒီကနေ့လေ့ကျင့်ရမှာတရားလေ့ကျင့်နိုင်မှာမလားဟင် ဟုတ်ကလားသူဘယ်နှခါရှိလို့လေ့ကျင့်သင်တန်းဆောင်တက်တာဟင်ဟင်ဟုတ်ကလားတို့ပါလားဘုရားဘာသာထုံးစံတိုင်းဆိုရင်တရနေ့ကစားပြီး ခုနှစ်ခုနှစ်ရက်နေ့အထိဘာကြုံမှုမရကြုံမှုဒါတွေလောက်ကြတာတင်တယ်ဟင်လောက်ကြရတယ်အဲလောက်တော့သူတို့နဲ့မပေါင်းမနဲ့ရမလားဟိကြိုက်စိမ့်နဲ့ပေါင်းမှမကြိုက်စိမ့်နဲ့ပေါင်းမှ ဟုတ်ကလားဟင်လောကီဇီဝကသူတို့နဲ့ပေါင်းရှာရတာတယ်တို့တော့သူတို့ခိုင်းနာကြည့်တဲ့လှုပ်လို့ သိမ့်မငြိမ်လို့သိမ့်မငြိမ်ကြက်လို့ရှိရင်သူတို့ဆွဲရပါသွားမှာပေါ့ပြီးတော့တို့သက်ရှိတဲ့မဲ့ငါပိုင်တယ်လို့ထင်တဲ့ဒီစီးတီပေါ်မှာခင်မင်းစိတ်နဲ့တည်ရင်တို့ပြိတ္တာထင်တယ်ဟဲ့ပြိတ္တာကခေါ်မှာမဟုတ်ဘူးဗျဟင်ခင်မင်းစိတ်ကပုံမှာဗျတခုမဟုတ်တခုတို့ခင်မင်းစိတ်ရှိနေရင်ပေါ့ဗျ တက်ရှိလည်းရှိနိုင်တယ်တက်မဲ့လည်းရှိနိုင်တယ်ဟုတ်ကလားဗျာတကယ်တော့တေကာနီးမှာမကြည်ချမ်းသိတယ်ပေါ်နိုင်ပါတယ်ဟုတ်ကလားတော့ဝေဒနာပြင်းထန်စွာပေါ်နေငါချက်ချင်းပြလိုက်စားချင်းတော့နဲ့ဒီလိုလည်းလာသေးတယ်ဒါမို့ရင်ဝေဒနာပြင်းထန်နေလေလေကိုပြုစုသည်မကျင်နာလေလေထင်တယ်နင်တို့တော့ဟဲငါကျမ်းမာမသိမဲဒီလိုလည်းလာနိုင်သေးတယ်ဟင်အဲဝေဒနာပြင်းထန်နေဘယ်သူမှမကျင်နာတော့လေထင်တယ် ကိုယ်လည်းကျင်တာဘူးသူ့လည်းကျင်တာဘူးဒီစိတ်နဲ့သိနေငရဲပဲဟုတ်ကလားငရဲကခေါ်မှာမဟုတ်ဘူးတို့အဲ့ဒီစိတ်ကပို့မှာဟုတ်ကလားဟုတ်ကလားဟိအဲပြီးတော့တို့ဒီလိုတော့မဟုတ်ပြမို့သေကံနေကြတော့အဲကိုကိုကိုလည်းသေးရမှာကြောက်စိတ်မပေါ်နိုင်ဘူးလားသေရမှာမှန်သိရင်ကြောက်စိတ်ပေါ်မယ်ဟုတ်ကလားတို့မို့သေကံနေကိုကိုကိုတတိမရဘူးမိသားစုတတိရလို့ရှိရင်ငါမရှိခင်လေးတို့တော့နဲ့ ဒီလိုနဲ့လည်းနှလုံးမသားသိပေါ်နိုင်ဘူးလားဒါလည်းငရဲသွားမှာအဲ့ဒါလည်းငရဲပြည့်လက်မှတ်တည်ပဲဟုတ်ကလားဗျာမကြည်ချမ်းသိတည်လေဟင်ဒါမှမဟုတ်လို့အဲ့ဒီခင်မင်းသိလည်းဒီလောက်မရှိလာပါဘူးအင်းတို့ခုနပြောတဲ့မကြည်ချမ်းသိလည်းမရှိလာပါဘူးတို့တော့အိမ်ဆွဲသားဆွဲသမီးဆွဲပြည်စည်းဆွဲတော့တော့ရှိတယ်ထင်မဗျာဟင်သေးယုံရောက်လို့ကိုကိုကိုဟန်ပုံမပေါ်တော့ ပေခြင်းပေငါအိမ်ပြန်ပို့ဒီလိုထင်ကြ။ဟင်ပေစရာချင်းငါမိသားစုလက်ထဲပေးမယ်ဒီလိုကပါသေးလား။ဒီစိတ်ကလေးနဲ့သာပေးရင်တရိษံများဟင်အိမ်ဆိုတော့ရှင်တော့မဖြစ်နိုင်ဘူးရှင်တော့ဖြစ်နိုင်တယ်။အိမ်ဘာဖြစ်မဲ့ထင်တော့အိမ်မြောင်တို့ပိုးဟတ်တို့တောက်တဲ့တို့ဒါမှပဝက်စိတ်တို့ကြွက်တို့အတူနေတွေဖြစ်နေမှထင်တယ်လေ။ကိုသားသမီးနဲ့ဒသမိတ်ချင်းရှင်တဲ့နေရာမှာ နဲ့ထိုက်တဲ့တရိษံလာဖြစ်မှာပေါ့ရောက်ချင်လားတရိษံအခုရှင်းတဲ့တရိษံတွေရောက်ချင်လို့ရောက်တာမဟုတ်ဘူးဗျအဲအဲ့ဒီဆိုသိကပို့ထားဗျနေရေကောရောက်ချင်သူရှိလားဟုတ်ကဲ့ရောက်နေတဲ့ငရေတွေလည်းရောက်ချင်လို့ရောက်တာမဟုတ်ဘူးဗျမတော်တဆမှုတွေကြီးတဲ့တယ်ခင်ဗျားတို့လိုပဲဟုတ်တယ်နော်ဟင်အဲပြီးတော့ပြိတ္တာဟောဖြစ်ချင်လားဟုတ်ကဲ့ဗျရှိတဲ့ပြိတ္တာတွေလည်းဖြစ်ချင်လို့ဖြစ်ရတာဟုတ်ပါဘူးဗျခင်ဗျားတို့လိုပဲမတော်တဆမှုတွေလည်း ပုဂ္ဂလာရေမဖြစ်ခြင်းမနဲ့ဖြစ်ပေါ်ကြတာကြည့်တယ်ဟုတ်လားဖြစ်ခြင်းကိုဖြစ်ကြတာလားအဲတူမှန်ရှိဘူးကြာအဲဒါတို့ဒီကြိုက်စိတ်မကြိုက်စိတ်မတိစိတ်ဒီစိတ်ကပို့တာတယ်ဟဲ့အဲ့တော့သူတို့နဲ့ပေါင်းပြီးစီးဝါရှာပေမဲ့သူတို့နဲ့ကိုပေါင်းစိတ်ကွာဖြစ်အောင်တို့ရတယ်ငယ်အဲ့တော့သူတို့အားကြီးမလာအောင်တပတ်လျင်တစ်ကြိမ်ကြလာလာပြီးဘာလုပ်ရတာတယ်ဟုတ်ကလားဗျာသူတို့အားနေသွားအောင်တယ် သူတို့ခိုင်းတိုင်းမလုံအောင်ထင်တယ်ဟင်လောဘတွေးတွေးထိုးတိုင်းမလုံမိအောင်ထင်တယ်ဒေါသတွေးထိုးတိုင်းမလုံမိအောင်ထင်တယ်ဟုတ်ကလားပြီးတော့ရံသူနဲ့မိတ်ဆွေခွဲ၍ဟုတ်ကလားပြက်မြင်လို့သားကျင်စိတ်ကြောင့်တတ်ချင်ရင်ဒီကောင်ပြက်ကရံသူမဟုတ်ဘူးငါလောဘကရံသူဆိုပြက်မတတ်ဖ ೇನೆ ကိုရံသူပြန်တတ်အောင်ပါထင်လောဘပြန်တတ်အောင်ပါထင်ဟုတ်ကလားဟင်တခါလဲမွေတွေ့တယ် အဲမွေရတဲ့သူ့လမ်းသူသွားမယ်ပဲဗျကျွတ်တော်လည်းကျွတ်တော်လမ်းကျွတ်တော်သွားပါပဲဗျဟုတ်ကလားမွေတွေ့တော့ဟုတ်ကလားကြောက်စိတ်ဟာဒေါသကထင်တယ်ဟဲ့သူ့ကိုတားချင်စိတ်ကောဒေါသကထင်တယ်ဟဲ့အဲ့ဒီကြောက်တာကိုသူကဖုံးနေတဲ့ဒေါသလို့သုံးမလားဒုံဆွဲတာဆွဲကိုတက်ကြွတော့ဒေါသလို့ခေါ်တယ်ဗျအဲ့ဒါနှစ်ခုလုံးဒေါသရှိတယ်ဟုတ်ကလားကြောက်တာကဒေါသပါဗျအဲ့ဒီဒေါသကသူကြောက်တာနဲ့တို့ကိုမွေတာခိုင်းနေတယ်မွေကတော့ဘာကြောင့်လို့လို့တော့ သူ့လမ်းသူသွားတာဟုတ်ကလားညာလို့တာဒေါသကထင်တယ်ဟဲ့ကြောက်စိတ်ကထင်တယ်ဟဲ့ဟင်မုံစိတ်ကထင်တယ်ဟဲ့ဒီကြောက်စိတ်မုံစိတ်နှစ်ခုတစ်ခုကညာလို့တာထင်တယ်အဲ့တော့ဟာဟိုငွေကရံမှုမဟုတ်ဘူးဟာရံသူငါဒေးပေဆိုတော့ဒေါသတာမှားဗျဟုတ်ကလားတို့ဟာလားကိုဆရာဆင်မင်းတို့လို့ထင်တယ်ဆရာဆင်မင်းတို့ဝှထုကြဘူးလားဟင်ကြဘူးကြပါတယ်ဗျအကုန်လုံးဟင် ဟင်တို့ပါတော့ဗျာတို့ဆရာအိုင်မနေလို့ဆရာဆင်မင်းခေါ်တာမဟုတ်ဘူးလားသူ့မှာမိဖုရားနှစ်ပါးမဟုတ်ဘူးလားမိဖုရားနှစ်ပါးမှာဟိုတို့ပါတော့အင်းကြီးပွင့်တွေကိုချိုးချိုးပြီးတော့သူ့မိဖုရားတွေပေးတာတယ်လေဟင်ပေးတော့ဟိုမရေကြီးအတွက်ပေးတော့ကတော့ဟုတ်တုတ်တုတ်ပါပဲမရေငယ်အတွက်ပြီးတော့ခါကျင်တုတ်ကြီးပါပါလာတယ်လေအဲ့တော့ခါကျင်တုတ်ကြီးကသူ့သူ့ဘောတုတ်တော့ မယေငယ်ကအကောက်ကြံတယ်အဲ့ဒီကနေပြီးအာဃာတထားတော့တာတယ်ကြည့်မယေကြီးတော့ဘယ်လိုဘယ်လိုငါကြတော့ဘက်နဲ့ဘက်နဲ့ကိုဟုတ်ကလားဟင်အဲ့လိုဆွဲထားတယ်ဒင်းတော့ပြီမယ်ပေါ့ဟင်ဘုရားတော့မတော်တဆဖြစ်သွားတာလေဒီကတော့ခုနပြောဘက်လိုက်တယ်လို့သူထင်သွားတယ်ဟုတ်ကလားဟင်ဓာတိအေးယူတာနဲ့အထင်အေးယူတာဘယ်ဟာကြောက်စရာကောင်းဟုတ်ကလားဗျအခုလဲဟိုတစ်ဖက်ခါတော်တင်မီးရဲ့စေတနာ तू သိလား စေတနာတော့မှမယ်တို့တော့ဟိုတစ်ဖက်ကနေအထင်နဲ့ဒါအေးယူတာထင်လေအဲ့ဒါကြီးကအေးအဲအဲ့လိုဖြစ်ရတာနေဟောသူကံလည်းကောင်းမကိုဗျာလူဘဝရောက်ပြီးလည်းကောင်းမကိုဗျာလူဘဝရောက်ပြီးမိဖုရားသွားဖြစ်တာထင်ဗျာသူလားသူပါတာကလေမိဖုရားသွားဖြစ်တာမဟုတ်ဘူးလားအဲမိဖုရားသွားဖြစ်တော့အဲအဲ့ဒီသူမိဖုရားလည်းဖြစ်ရောခုနကတည်းကသာချီကျင်တော့ သာသာသမီးရဲ့အဆွဲလိုချင်တယ်ပြောတာမဟုတ်လားဟင်အဲ့တော့သာသာသမီးရဲ့အဆွဲလိုချင်တယ်ဆိုတော့သူမုံဆိုးကျမုံဆိုးကြော်တွေလောက်ရတော့ဗျာခုနတော်တို့ထူတို့ဘာလို့ဒါခဏကြာဘူးကြည့်တာပါဟင်အဲ့တော့သာသာသမီးကသာသနာလည်းအလုံးကြီးညိုးထင်တယ်ဖရာလောင်းတော်ကိုဗျာဟင်ဟိုအာယုံမတို့ဒါတိသံဖြစ်နေတာလူဘဝကဖောက်တည်ထားတဲ့ဟုတ်ကလားလူဘဝကပေါင်းနှင်းထားတဲ့ဖရာဂုံတရားဂုံတန်ခါဂုံကသူ့နောက်ပါသွားတော့ထင်တယ်လူဘဝထားခဲ့ရသလား ထားခဲ့ရဘူးလားဟောတိဆံဖြစ်တော့ပါသွားဗျာသူကလည်းဘုရားတရားကြည်ညိုတယ်ဗျဟုတ်ကဲ့အဲ့တော့တကယ်လို့သူ့တတ်ရင်ဟိုသင်္ကန်းပြလိုက်မယ်ဆိုပြီးတော့သင်္ကန်းမှာယူသွားတာဗျဟုတ်ကလားဗျဒါနဲ့ဒီသရသမင်းနဲ့ဟိုဒေရိုးထိုးမယ်ဆိုလို့ရှင်ဟိုဆင်းအုပ်ကြီးကနဲတာမှမဟုတ်ပဲသူကခင်မင်းကိုဗျအဲ့တော့ဒီလိုမဟုတ်ဆိုးလေးတယောက်တော့စီးစီးငင်းငင်းပေးပေးသွားလို့မယ်ထင်တယ်ဗျအဲ့တော့ဘာလို့တော့ဥမင်းနိုင်ကောင်းတူးထင်တယ်ဟဲ့ ဦးမင်းလံကောင်းတူးအဲခင်မင်းကြီးနေရတဲ့နေရာလောက်ကိုချိန်ပြီးအပေါက်ဖောက်ပြီးတော့အဲ့ဒီကနေနှားနေပြတာတင်တယ်ဟုတ်ဟုတ်ကလားဟဲ့ဒါလည်းသာသာရှင်ကြီးကြာပူးပြီးသားပါဗျာဟင်အဲ့ဒီမှာဟိုတောတို့သူကနှားနေပြလိုက်တော့သာသာရှင်ကြီးဖောက်ထွက်သွားတယ်ဖောက်ထွက်သွားတော့သူ့ဒဏ်ရာရတယ်ဆိုတော့ကျန်တဲ့ဆင်အုပ်တီကသူ့သာသာမျိုးတော့ကောင်းငင်နဲ့တန်နေကိုဗျဟင်တခါတော့ကောင်းငင်ပြန်ရှာသူနဲ့အဝေးရှာသူနဲ့ ရန်သူလိုက်ရှာရန်သူကအဝေးမှာလားဘိုက်အောက်မှာလားဟုတ်ကဲ့လားနင်ကြံတဲ့ဖင်ကြီးကဘယ်လိုက်ရှာသူဟင်ဘာဖြစ်လို့တော့ဒါညာကြည့်လိုက်တော့ဘိုက်ကနေကြောဖောက်တာသူဒါဘယ်ကလို့ထင်လို့ဟင်ဒါညာကဒီဖာရန်ဖင်ကြီးရဲ့ဘိုက်ကနေကြောဖောက်ထွက်တယ်ဆိုတော့အဝေးကထင်မလားအနီးကထင်မလားဟင် အဝေးကဟိုကအနီးကဘာဖြစ်တာတော့ဟင်ဟင်ဘိုက်ဖောက်ဆွဲတာလေဟင်သူကဝတ်နေတာလေဟင်ဟုတ်ကလားဗျဟင်ပြီးတော့အပြင်ကနေပြစ်ထားလားအတွင်းကနေပြစ်ထားလားအတွင်းကပြစ်ထားအဲ့တော့ဉာဏ်နဲ့ဆင်ကြီးကကောင်းငင်လျှောက်ရှာတော့ဉာဏ်တို့တွေ့လားကရသားချီမှုတဲ့တွေ့တွေ့တဲ့နေရာ သူတို့ခင်မင်းကြီးကိုပြည့်ရမလားတော့စီးစိညက်ညက်ကြီးအောင်ကိုနင်းသားပြစ်လိုက်မဟဲ့နော်နဲ့ပို့ထင်တယ်ကျင်းဝါပြီးခင်အောင်ကြီးချလိုက်တာတွေ့လားဗျဘာဖြစ်လို့ဟင်ဟင်အရှာလွဲနေလို့မဟုတ်ဘူးလားဟင်အရှာလွဲနေလို့ဖြစ်နေတဲ့ရာမျိုးကဘိုက်အောက်မှာရှိတယ်ဒုံဘိုးဘိုက်ဆဲမှာရှိတယ်ဒီလိုထင်တယ်အဲ့တော့သူခင်မင်းကြီးကတော့အတော့သိတယ်ထင်တယ် ဟင်သူကတော့သိတယ်ဘာဖြစ်လို့တော့သူ့တန်ရာဟင်ဘိုက်ကနေညင့်နေဆိုပြီးတော့ကြောထွက်သွားတာဟိုးဗျာဟင်အဲ့တော့ဟာဒီရန်သူကငါ့ပိုက်ထဲမှာရှိရမယ်ဒီလိုသိမြင်ရတော့သိတယ်ဟင်ငါရန်သူဒီဘိုက်ထဲမှာရှိရမယ်အဲ့လိုသိတဲ့အတွက်ဂျာနဲ့ဖင်တွေကိုတွားချချာချကြောက်လို့ပြီးတော့ဟိုဖင်တွေလည်းမရှိတော့ဘူးသူခွာနဲ့ခုတ်ချတာတင်တယ်ဟင် ဒီဘိုက်ဘိုက်ထဲမှာရှိရမယ်ဆိုခွားနှစ်ခုတ်ထားမှာဘူးလားအဲ့တော့ပေါ်လာရောပေါ်လာတော့မှသူ့ခင်နာမောင်းကိုသင်္ကန်းလေးချီပေးတာထင်တယ်အဲ့ခါကျမှသင်္ကန်းတော်မြင်တဲ့အတွက်တတ်မဲ့ဒေါသဟင်သူ့ဖြစ်နေတဲ့ဒေါသတတ်ပြလိုက်ပြီးတော့သူ့အသိခံတာမဟုတ်ဘူးလားအတားသင်္ကန်းရတော့ရန်သူရန်သူသင်္ကန်းပြီးတော့ဘယ်နဲ့တော့ဟိဟင်ဟင်ရန်သူရင်တတ်တာမဟုတ်ဘူးလားသူ့ကိုရန်သူဒီဘိုက်ထဲမှာရှိပြီးအဲ့လိုသိလို့ အဲ့ဒီပြီးတယ်လို့ပဲတို့မှလည်းရန်သူဟာပိုက်ထဲမှာတင်တယ်ဟဲ့ကြိုက်တာကောပိုက်ထဲမှာတင်တယ်ဟဲ့မုံနာကောမတိတာကောအဲ့ပိုက်ထဲမှာဒါတာရမှာအဲ့တော့ဟိုရွာတဲ့ရောက်လို့ကြက်နဲ့လောဘတွေ့ရင်ကိုယ်ရံမဖြစ်တဲ့လောဘရင်ပါမှာမဟုတ်ဘူးမွေနဲ့ဒေါသတွေ့ရင်ဟုတ်ကလားကိုယ်ဒေါသရင်ပါမှာတင်တယ်ဟဲ့ရန်သူကပိုက်ထဲမှာဟုတ်ကလားဗျာ အဲလိုဟိုကြလို့ရှိရင်ရန်သူအစ်စ်ကိုခွဲ၍ဟုတ်ခလားရန်သူအတုကိုမတာဖဲနဲ့ရန်သူစစ်ကိုရင်ဆိုင်နိုင်အောင်အတွက်ဒီမာလာလေ့ကျင့်တာမဟုတ်ဘူးလားဟင်အဲ့တော့ရှင်ရနေ့ဟိုတရနေ့ကသာပြီးသူတို့နဲ့သူတို့နယ်ထဲမှာပြပွားချရတာလေဟင်ရှင်ရနေ့ကြတခါတော့တို့ဒီလိုပဲလာလေ့ကျင့်ရတာတင်တယ်ဟဲ့အဲရှင်ရနေ့လေ့ကျင့်ပြီးကိုယ်ရနေ့ပြန်သွားတော့ဘယ်နဲ့တော့ ဟင်ကြက်သားမလားလောဘသားမလားဟင်ဟုတ်ပါတယ်ဗျာအဲအဲ့တော့ဘယ်နဲ့တော့ဟိုဒီကလေးကျင်ရင်တင်တော့အောင်လားဟင်မအောင်တော့မုံမာလာပြင်းနေတက်ကြအောင်ဒါမုံမာလာပြီးတော့ဟင်တင်နာမအောင်လို့မုံမာတက်ရတာတယ်အဲမုံမာနဲ့တက်တော့တခါလာပြီးတော့တရနေ့ဒီတင်နာဆင်းသွားကြဗျာယောဟင် ဟင်ဒီလေးရလဲဆောက်ဆောက်ငါလေးရလဲလွန်လွန်နဲ့တွေ့ရန်ရောဟင်ဟင်အဲ့တော့လူချင်းစိတ်ကြီးကဝန်တွေကကဲလုတ်ပြီးထင်တယ်အဲ့တော့ဘယ်တော့ငါလွန်လွန်နဲ့လောဘလုံလုံဘုဒ္ဓတော်လောကရောမယ်ကြွားတဲ့ဘာသာနဲ့ပြောပါဆိုမှကြောင်းတဲ့ဘာသာနဲ့ရလာလာပြောဗျာဟင်ငါလေးတွေလည်းလုံလုံလုံလုံနဲ့လောက်လောက်လာလာနဲ့ဟင် ဒါလေးတွေများသမီးချက်ကျွေးရရင်တော့ပေါ့အားချက်ကျွေးရရင်တော့ဟုတ်ကလားဟင်ပါတော့ဟိုຢာတော့လေတော့ကမုံမောနဲ့ပြန်လာတဲ့ကိုယ်လင်ယောက်ျားများဒီရှင်းလေးနဲ့များကျွေးရရင်ဘလောက်ဝန်ပါမလဲတော့ဟင်ဘလောက်ဝန်ပါလိုက်မလဲဗျာကဲဟင် သားလေးတွေကိုတို့ပါတော့ကြောင်းကပြန်လာတယ်သမီးလေးတွေကြောင်းကပြန်လာတယ်ငါဟင်းကောင်းကောင်းလေးတွေမြတ်သားရင်သားလေးတွေဘလောက်ပျော်လိုက်မလဲဘလောက်စိတ်ချမ်းသာလိုက်မလဲညာဟင်ဟင်ကဲဘယ်နဲ့တော့ငါလေးတွေတွေ့နေမယ်မညာလေးတွေငါခူလေးတွေကြီးတော်လဲလောက်လောက်လာလာထဘူးကြီးလောက်လက်ကောက်ဝလောက်ကဲဘယ်နဲ့တော့မလို့အာဟုတ်ကလားဗျာ အဲ့တော့ကဲဘယ်နဲ့တော့တင်သားအောင်လားမအောင်တော့လာပြောရှင်နေမုံမာမုံမာပေါ်ပြရှင်နေမုံမာလာကြဗျာယောအဲ့တော့ဒီကြတင်သားကြရတော့ဘယ်နဲ့တော့လောဘသားမှာပါဗျာဒေါသသားရမှာပါဗျာဟင်အဲဒိဋ္ဌာမဖြစ်ချင်မဘူးဗျာဒီလိုတင်တယ်ဟင်ဒိဋ္ဌာမဖြစ်ချင်မဘူးဗျာနဲ့နော်သေနန်းတော်ဟုတ်တာလက်မှတ်ရသွားတာဟုတ် သာပြောကိုရင်ပြန်ရပြန်ရောဟုတ်တော့ပြီဟေးဒီတော့ဆိုရင်တို့ကိုတော့ဘယ်နဲ့တော့ကိုကြဘယ်နဲ့တော့ဟင်သာပြောကိုရင်ဒီတခါအဲ့ဒီငယ်တွေကနေပြောစီဝါချာမှာမဟုတ်ဘူးလားတွေ့ပြီးကြိုက်စရာတွေမကြိုက်စရာတွေနဲ့ကဲဘယ်နဲ့လုံးတော့ဟေးဟင်ကျိုးလုံးနဲ့ကျိုးလုံးမှာမဟုတ်ဘူးလားအဲ့တော့လာခွေနေမုံမှန်အဲ့လိုမုံမှန်ကဘယ်နှပါရှိပြီတော့ဟာဘာဖြစ်လို့တော့မြမုံမှန်တလောက်များလဲ ဒါရင်တော့ဥပုပ်ကောငုံမှမယ်တက်ရအောင်မှာပဲထင်တယ်ကိုတော့ဥပုပ်ကောကိုတော့ဥပုပ်ကောဟောဘယ်တော့ပါဘယ်တော့ဒီမဆင်းမှာတော့ခင်ဗျားတို့ဟင်အာဖြည်းဖြည်းလုံးလေးဗျငယ်သေးတာဟုတ်ခင်ဗျားတို့ကဟင်ဖြည်းဖြည်းလုံးလေးငယ်သေးတာဟုတ်ဗျဟင်တို့ဟာကတက်တယ်လုံးမွမ်းမှန်နဲ့ပြီးသလား ဟုတ်ကလားဟင်အဲတပည့်တော်တို့ဒီတစ်ခါအပြဖရနောက်တစ်ခါဒီသင်တန်းမတက်တော့ဘူးလို့ပြောနိုင်မှာမလားအာမောမမဲဒီဥမပါလေဟင်အဲ့ဒါဘယ်လောက်တော့တနှစ်ဆိုရင်ဒီတရေနဲ့ဆိုရင်48လားထက်နေသေးတယ်လေ48တတိမွန်းမှန်လေဒါတော့ဒီနှစ်ကရှိတဲ့အဲ့ဒီ စိတ်မငြိမ်ချက်မှုကြောင့်ဖြစ်တဲ့ကိလေသာတွေတင်တယ်ဟဲ့ဒါစိတ်မနိုင်လို့တင်တယ်ဟဲ့စိတ်မငြိမ်ချက်လို့တင်တယ်ဟဲ့ခုနပြောလေတိုးတိုင်းဟိုရိမ့်ပါနေတယ်ဆိုတာတို့စိတ်မငြိမ်ပဲလို့မဟုတ်ဘူးလားမငြိမ်ချက်လို့မဟုတ်ဘူးလားဟင်မြက်ပင်နဲ့ထမ်းမင်ကြည့်လေဟုတ်ကလားလေလီနေနေတိုက်တာနဲ့မြက်ပင်ကသာလောက်တာပါထမ်းမင်မလောက်ပါဘူးဟင်ထမ်းမင်နဲ့မကြည့်ပင်လေဟုတ်ကလားကြည့်ထမ်းမင်ကမှနည်းနည်းဟိုတပင်တိုင်နဲ့အဖျားခတ်လို့လှုပ်သေးတယ်မကြည့်ပင်ကြီးကမလှုပ်ပါဘူး အနှစ်ရှိတယ်မလှုပ်သေးတယ်မယ်ဟင်ရင်းချက်တယ်မလှုပ်သေးတယ်မယ်အဲ့လိုကိုဒိုးသိပ်ပြီးကြိုက်တာနဲ့တို့တို့မကြိုက်တာနဲ့တို့တို့ရင်းချက်နေရမယ်တယ်မယ်မတုံလှုပ်အောင်ဟုတ်ကလားဟင်အပြင်ကမဟုတ်ဘူးကိုကြိုက်စိတ်ကကိုပူတာတာတယ်နဲ့ဟဲ့ကိုမုန်းစိတ်ကကိုပူတာတာတယ်နဲ့ဟဲ့မခံရင်သာဒေါသလောက်ကတော့ဒုက္ခထွက်လို့ရတာဟုတ်ကလားဒေါသကတော့သူ့စိတ်တိုင်းကလုံလို့အားရသွားရင်သူထွက်သွားတာ အမှုဖြစ်ထိုးပဲခံရမှာဟုတ်ကလားဗျဟိုသားကျင်တာလူကျင်တာလောဘဟုတ်ကလားကျူးလွန်ပေးရတာတို့ထင်တယ်ဟုတ်ကလားခံစရာရှိတို့ခံရလိမ့်မယ်ဗျပြစ္ဆုတ်ဘာလဲတို့ပဲထင်တယ်တန္တရာမှာတို့သွားပြီးတော့အကျွေးချီတော့လဲတို့ပဲမဟုတ်ဘူးလားလောဘကဝင်ပြီးကျွေးချီမလားလားချီပေါင်းများဟုတ်ကလားအဲ့တော့ तू နိုးဆွာတိုင်း तू တို့တိုင်းတို့မပါရအောင်လို့ဒါသိရင်ချက်အောင် လာပြီးလေ့ကျင့်တာမဟုတ်ဘူးလားဟုတ်ကလားဗျဒီလိုတို့လေ့ကျင့်ရမယ်ဗျကျင့်နိုင်မှာမလားအဲ့ဒါကိုဒီဘက်နှစ်ကဟာကိုဘက်နှစ်မပါအောင်ဆိုပြီးတော့တစ်နှစ်နဲ့တစ်နှစ်မကူအောင်လေးရက်ထင်တယ်ပညာကြတာစလေနိသန်တည့်ရက်ထအောင်လားဒီဘက်နှစ်ကဟာတွေမပါအောင်ဗျကိုဘက်နှစ်နဲ့ပြအောင်ဗျဒီကံဒီလောဘဆွဲရမပါအောင်တယ်ဟဲ့လောဘအာသေးတော့အောင်ဖြတ်တော့တာတယ်ဟဲ့ဟင် ခုနပဲမြစ်ကိုကမ်းကမ်းပြဖြတ်ကလေးတို့ဥပုနဲ့ဖြတ်ရတာထင်လို့ရဟုတ်ကလားဖရာကွန်တရားကွန်အာယုံပြုတ်ပြီးဖြတ်ရမှာမဟုတ်ဘူးလားဗျဟုတ်ကလားဗျအဲ့တော့တို့ဟိုဟိုဘက်နှစ်ကဟာဒီဘက်နှစ်မပါအောင်ပင်းကြံရလို့လေးချိန်တခါပြန်ပြီးတော့ဥပုဆောင်လာသေးတယ်ဟဲ့ဟုတ်ကလားအဲ့လိုတင်းကြံတာကောဘယ်နှခါရှိပြုံးကြတော့တာဟင်ဒီတော့ဆိုတော့ပြတ်တော့လောက်ပါပြီ ဟင်ဟင်ဟာဖြတ်တော့လာနေတာမဟုတ်ဘူးပဲလေဟိုလဲလေးပဲရှိချိန်လေးတစ်နေ့အဲတစ်နေ့နဲ့တစ်နေ့ကြာလဲလေးချိန်လေးလေးရက်လေးရက်ဇက်တိုက်ကြည့်တယ်ဟိုမှာဟိုတပတ်နဲ့တပတ်မှတစ်ချိန်ဆိုတော့အာနေသေးတယ်ထင်လို့ဟုတ်ကလားအခုလေးရက်ဇက်တိုက်ကြည့်အာကောအောင်ကိုဖြတ်တာတယ်ဟင်ကြပလားအာဟင်ငငယ်နဲ့အခု လောဘဘယ်ဟာပူကြည့်လာတော့ ဟုတ်ပါပြီဗျာဒိုဥပမာမဲ55 16လောက်ကရှိတဲ့လောဘနဲ့အခုလောဘဘယ်ဟာကပူကြည့်တော့ဟုတ်ကလားဗျာအော်လေလင်းရသားရသမီးရရလာတော့ဟင်ကိုတယောက်တည်းလောဘတယ်ပူကြည့်တယ်ထင်တယ်ဟဲ့လင်းဖို့သားဖို့မယားဖို့သမီးဖို့နဲ့ပါလာဘူးလားဗျာအဲအဲတို့ငငယ်နဲ့ခုနဲ့လောဘဘယ်ဟာကြည့်တော့ဘယ်ကားတဲ့ဟိုတို့ဟိုအဲ့ဒီလင်းလင်းမယားတွေသားတွေကမကတော့ဘူးဗျာ နောက်ဒီတဲ့အသက်ကြီးလာလို့နီးလေးတွေရလာတော့ဘယ်လိုနေမလို့အဲခမရတို့ဒီတဲ့ညာအသက်ရှင်တယ်လို့မြစ်ကလေးထိရောက်ပြန်တော့ဟုတ်ကလားဗျတိုင်းပဲမတော့ဒီလိုတို့တိုက်တိုင်းအောင်လားပူဆိုးလားမုံမှန်ကဘယ်တော့မုံမှန်ကဘယ်တော့ပြီးမှာတော့ဟောဗျအဲ့တော့ဒီတိုင်းကြီးကိုယ်နဲ့နှုတ်တာရှောင်ပြီးစိတ်မှ ဟိုအလုံးမပေးလို့ရှင်စိတ်ကသွားကျိုးလွန်နေမှာပေါ့ဟင်အဲဒီကြီးကြိုက်တာနဲ့မကြိုက်တာကိုကတ်တာမှမဟုတ်တာစိတ်ကတဲ့ဥစ္စာအဲ့တော့ဒီအာယုံနောက်ပါနေသည်မြကာလပါလို့သူကလည်းဟိုပူစားနေမှာတင်တယ်ဟဲ့လှုပ်တော်နေမှာပဲမဟုတ်ဘူးလားအဲ့တော့သူပူစားခွင့်လှုပ်တော်ခွင့်မရအောင်တစ်ဖက်ကလည်းယရနာသုံးပါးဖရာဂုံတရားဂုံသံဃာဂုံဟုတ်ကလားဝိဝိဇိတော်ဆိုတာကိုကြိုက်တာလေးလေ ဒီကနေ့အတွက်ပယ်ထားလိုက်ပါအောင်နဲ့ကိုကြိုက်တာတွေပယ်လိုက်မှစိတ်ထိုင်ကြမှာမဟုတ်ဘူးလားဟင်ကိုကြိုက်တာတွေပယ်လိုက်မှလည်းတွေးအေးမှာမဟုတ်ဘူးလားဒီသုံးချက်နဲ့ညီရမှာလေဒီသုံးချက်မှာတစ်ချက်ချက်တို့လိုးနေသေးလို့ရှိရင်မုန်းမှန်ကပဲတော့မှပြီးမှာဟုတ်ဘူးဗျာမုန်းမှန်နဲ့ပြီးရလိမ့်မယ်ထင်တယ်ဟုတ်ကလားတိုင်းသင်္နာသင်လည်းမှပဲတော့ရမှာတော့ ဘယ်တော့ပေးရမှာတော့ဟင်ဂုံဒူးဆောင်ဂုံဒူးဆောင်သင်္นานသင်လက်မမေးလို့ရဘူးဗျာဘယ်တော့ပေးရမှာတော့ဟောဗျာမေးလို့ရတော့ဘူးဗျာဟင်ဘာတို့မုံမှန်တယ်ပဲဂျီနတ်နေကြီးနဲ့တူပါတယ်ဟင်မုံမှန်ပဲလားဟောမေးလို့ရတော့ဘူးဗျာဟောဗျာမေးလို့ရတော့ဘူးဗျာဟင်ဘူတိဆိုင်ဝင်စကားပြောရတယ်လို့ကြီးပဲဟင်ဟင်ငုတ်တုတ်ကြီးတွေဘာမှလည်းမေးလို့ရတော့ဘူးဗျာ ဟိဟိမူးမှန်နဲ့တော်ပလားမေးလို့ရဘူးဟိမတော်သေးဘူးလားဟိဒါဖြင့်တို့လူသေးဟိခုနပြောတဲ့ဟိုဟိုကိရိတာတွေနေအောင်လို့ဟုတ်ကလားပြီးတော့ဘယ်ကိရိတာဖြစ်ဖြစ်တွေးသမျှကိရိတာကိုကိုယ့်ဘက်ကလည်းဥအောင်လို့ဆိုပြီးတော့ဒီဥပုပ်တွေတောင်းကြတာမဟုတ်ဘူးလားမြေကိုအစုံလိုက်မဟုတ်ဘဲနဲ့အဆန်းလိုက်မဟုတ်ဘဲနဲ့ကံလမ်းပြကူးဖို့တင်တယ်ဟဲ့ ကိုယ်ဘက်ကံပေါက်ပေါက်ဖို့လေဒါမှမဟုတ်ဒီကနေ့ဥပုံနေယူကြတာမဟုတ်ဘူးလားအဲ့တော့တို့ဒီ48နဲ့မကျင်နာလို့တခါကိုသင်းချံရလို့၄ရက်၄ရက်မဟုတ်ဘူးလားဒါနှစ်တိုင်းနှစ်တိုင်းလုပ်ခဲ့ကြတာမဟုတ်ဘူးလားဟုတ်ကလားအဲ့တော့တို့သင်းချံဆိုတာပါဠိလိုပြောတာဗျဗမာလိုသင်္ကန်တဆိုတာကူပြောင်းခြင်းလို့ထိတယ်ရဟုတ်ကလားတို့ဒီကဘာမြေကြီး365ရက်ဆိုရင်တပတ်ပြည့်တာဟုတ်ကွတပတ်ပြည့်ရင်အစားအပြန်စားတာဟုတ် ဒါကိုသင်္ကန်တပါဠိလိုအဲ့ဒီသင်္ကန်တကိုသူကသင်္ကြံဆိုပြီးတော့သုံးလိုက်တာဟုတ်ဗျဟုတ်ကလားအဲ့တော့အဲ့တော့သင်္ကြံဆိုတာကူးကူးတာပြောင်းတယ်ဟုတ်ကလားအဲ့တော့တို့ဒီ365ရဲ့ရရင်တို့တာမန်တာမင်ညနဲ့ပြောရင်တော့တို့အသက်ဒီတရကူးပြောင်းတစ်နှစ်ကူးပြောင်းလာတာထင်တယ်ဥမာမဲ့40ရှိတဲ့ပုဂ္ဂိုလ်40ထင်တယ်ဟင်50ရှိရင်50ဖြစ်လာပြီထင်တယ် 60ပြင်း60တိထင်တယ်ဒီလိုကူးပြောင်းလာတာပြောတာမဟုတ်ဘူးလားအဲ့ဒါရုပ်ကူးပြောင်းခြင်းမရှိသေးတယ်စိတ်ကူးပြောင်းခြင်းဆိုတာကလိုချင်စိတ်ဖြစ်နေတာကမလိုချင်စိတ်ရောက်သွားရင်ဟင်ကူးပြောင်းတာထင်တယ်ဟုတ်ကလားအဲဒေါသဖြစ်စရာတွေ့လို့ဒေါသဖြစ်နေတာကဒေါသလုံးလုံးမဖြစ်တော့ဘူးဆိုရင်ကူးပြောင်းသွားပြီထင်တယ်ဟုတ်ကလားအရင်တော့ကမေးမေး အဲရော့ရော့နေပြီဒီကနေ့ရောအခုတော့မဟုတ်တော့ဘူးမမေခြင်းမလျော့ခြင်းနဲ့မောဟအသာအမောဟဆိုတာပြောင်းသွားပြီဟုတ်ကဲ့ဒါသိဉာဏ်ထင်တယ်ဟိဒါကြတော့စိတ်သိဉာဏ်ထင်တယ်စိတ်သိဉာဏ်စိတ်သိဉာဏ်ဟုတ်ကဲ့အဲ့တော့ငငယ်တုန်းကဒုစိတ်ဟာကြိုက်เสียနဲ့တွေ့မကြိုက်ဘူးလားမုန်းเสียနဲ့တွေ့တော့ကောမုန်းတယ်ငငယ်တုန်းကတို့ကာလာသားကာလာသမီးဖြစ်တော့ကော ကြိုက်စရာနဲ့တွေ့တော့မုန်းစရာနဲ့တွေ့တော့ဟုတ်ကလားဟဲ့ဒီဟာနေတို့ခုသားဟဲ့သမီးဟဲ့နဲ့အိမ်တော်တွေဖြစ်လာတော့ဟောကြိုက်စရာနဲ့တွေ့တော့ဘယ်လိုတော့မုန်းစရာနဲ့တွေ့တော့ဟောအခုတကြီးရောဦးဖြစ်လာတော့ဟော ကို့ဘူးမသင်စားတော်မဲငါသားဘူးငါသမီးဘူးငါမီးဘူးနဲ့ဟုတ်ကလားကြိုက်တာနဲ့တွေ့ရင်ဟောဘယ်လိုနေတော့ဟဲ့ကြိုက်တော့မလားဖိုးတွေဘာတွေလဲတဲ့ဟင် ကိုယ့်ကိုမလိုချင်တော့ငွေလေးရလို့ချင်တာငွေလူတိုင်းကြိုက်တာမဟုတ်ဘူးလားအဲ့တော့ဖိုးတွေဖွားတွေလည်းကြက်တော့အိုးငါလည်းမဆိုင်တော့မလိုချင်တော့ဘူးလာမလားဟဲ့ရွှေရွှေတွေလာရင်တော့ဟိုးဒီရွှေတွေငါလည်းမဆိုင်တော့လိုချင်ဘူးဟင်ငါတို့ဒါတွေအသုံးမလိုတော့ဘူးဒီလိုကောရှိမှာလေအေးတိုက်တွေကားတွေရရင်တော့ဖိုးတွေဖွားတွေလည်းတဲ့အိုးဒါတွေတို့တော့မဆိုင်တော့လိုချင်တော့ဘူးဒီလိုရှိမလားဟဲ့တိုင်းပါဖိုးတွေဖွားတွေရောကြိုက်တာနဲ့တွေ့ရင်ဘယ်လိုနေမလို့လိုချင်တော့မယ်မဟုတ်ဘူးလား မကြိုက်ခံနေပြီတော့ဟောဟင်မုံလုံးမဲမဟုတ်ဘူးလားဒီလိုဆိုရင်စိတ်သိဉာဏ်ကြလာဟဲ့ငယ်ငယ်တုန်းကလည်းကြိုက်ဆရာနဲ့တွေ့ကြိုက်တာပဲအခုလည်းကြိုက်ဆရာနဲ့တွေ့ကြိုက်တုံးပဲဟုတ်ကလားငယ်ငယ်တုန်းကလည်းမုံအောင်မကြိုက်ဆရာနဲ့တွေ့ရင်မုံတာပဲအခုလည်းမကြိုက်ဆရာနဲ့တွေ့မုံတုံးပဲပြောင်းမလားသိဉာဏ်ကြပါလားသိသိဉာဏ်ရုပ်သိဉာဏ်ကဘယ်လောက်ရှိပုံကြတာ သိသိညာဘယ်တော့ကြာမှာဟုတ်ကလားဒါပြင်လဲမူးမှန်လားဟင်ဘယ်လိုတော့ဖွာမူးမှန်မဲလားသိသိညာကြပလားသိပြောင်းသွားပလားဖွာကြောင်းရမှာပါဘယ်တော့တော့ဒီနေ့လားဒီနေ့မနေ့ကဖွာမောတာပဲဖတ်တင်တာမဟုတ်လားဘာရလိုက်တော့မုံနာတွေများနေတယ်လူသာဖတ်ဖတ်မောတယ်ဘာဖြစ်တော့ဘာမှမဖြစ်ရင်ဖွာရကြောင်းလိုက်ပါတော့လူပါလောကမှာတော့ ဟိုဥပုပ်ကိုတယုတ်ပြဥပုပ်မဖြစ်ပါစေနဲ့အဟုတ်ရဥပုပ်ဖြစ်အောင်လုပ်စမ်းပါဟင်တို့ခုနပြောတဲ့စီကံလေးနဲ့ညီအောင်လေဟင်သိခါပုတ်တွေလည်းလုံအောင်ထိန်းလိုက် မပြီးသေးဘူးသိကူလည်းအာယုံကလုံအောင်ထိန်းလိုက် မပြီးသေးဘူးဒီကနေ့အတွက်ကြိုက်တာလေးဘာကြိုက်ကြိုက်အကြိုက်မှမများဟုံးပယ်လိုက်လားဒီသုံးခုနဲ့ပြည့်ပြည့်ရင်တော့တို့ဘာတော့အဟုတ်ရဥပုပ်ဖြစ်နေတယ်တဲ့ တယုတ်ပြဥပုပ်နဲ့မကျင်နာနဲ့ဟုတ်ကလားအဟောရဥပုပ်ဖြစ်အောင်ကြိုးစားကဲနာကြစို့